ရှမာကုခရစ်ဝင်ခန်းကြီး7အငယ်1မှ30ယေရုရှလင်မြို့နှင့်အနီးတန်လွင်တောင်ခြေရင်း၌ဘက်ဖာကေရွာနှင့်ဘေသနိရွာသို့ရောက်ကြသောအခါတပည့်တော်နှစ်ယောက်တို့ကိုဆေလွတ်တော်မူ၍တင်တို့ရှိ၌ရှိသောရွာသို့တွားကြထိုရွာသို့ရောက်လျင်အဘယ်သူမျှမစည်းဘူးသောမြဲကလေးချီနှောင်လျက်ရှိသည်ကိုတင်တို့သည် ချက်ချင်းတွေ့လိမ့်မည်မြဲကြိုးကိုဖြည့်၍ဆောင်ခဲ့ကြ သူတပါးကအဘယ်ကြောင့်ဤသို့ပြုသနည်းဟုသင်တို့အားဆိုလျှင်၊သခင်အလိုရှိသည်ဟု ပြန်ပြောကြလော့။ထိုသို့ပြောလျှင်၊ထိုသူသည်ချက်ခြင်းပေးလိုက်မည်ဟုမှာထားတော်မူ၏။တပည့်တော်တို့သည်သွား၍လမ်း၌တံခါးပြင်မှာချည်ထားသောမြည်းကလေးကိုတွေ့ပြီးလျှင်၊မြည်းကြိုးကို ဖြည်ကြ၏။ထိုအရပ်၌ရပ်နေသော သူအချို့တို့က၊အဘယ်ကြောင့်မြည်းကြိုးကိုဖြည်သနည်းဟု ဆိုလျှင်၊ယေရှုမှာထားတော်မူသည်အတိုင်း တပည့်တော်တို့သည်ပြန်ပြောပြီးမှထိုသူတို့သည်အခွင့်ပေးကြ၏။ယေရှုထံသို့မြည်းကလေးကိုဆောင်ခဲ့၍မိမိတို့အဝတ်ကိုမြည်းကျောပေါ်မှာတင်ကြပြီးလျှင်၊ကိုယ်တော်သည်စီးတော်မူ၏။လူများတို့သည်မိမိတို့အဝတ်ကိုလမ်း၌ခင်းကြ၏။အချို့တို့သည်သစ်ကိုင်းသစ်ခက်များကိုခုတ်၍လမ်း၌ခင်းကြ၏။ ရှေ့နောက်လိုက်သွားသောသူတို့က၊ဟောရှဏဖြစ်စေသတည်း။ထာဝရဘုရား၏အခွင့်နှင့်ကြွလာတော်မူသောသူသည် မင်္ဂလာရှိစေသတည်း။ထာဝရဘုရား၏အခွင့်နှင့်ယခုတည်လုသောငါတို့အဘဒါဝိဒ်၏နိုင်ငံတော်သည် မင်္ဂလာရှိစေသတည်း။ကောင်းကင်ဘဝဂ်ဝယ်ဟောရှဏဖြစ်စေသတည်းဟုကြွေးကြော်ကြ၏။ယေရှုသည်ယေရုရှလင်မြို့သို့၎င်း ဗိမာန်တော်သို့၎င်းဝင်၍အရာရာတို့ကို ကြည့်ရှုတော်မူပြီးလျှင်၊မိုဃ်းချုပ်သောကြောင့်၊တကျိပ်နှစ်ပါးသောသူတို့နှင့်တကွဗေသနိရွာသို့ ထွက်ကြွတော်မူ၏။9နက်ဖြန်နေ့၌ဗေသနိရွာမှ ပြန်ကြစဉ်တွင်ဆာမွတ်တော်မူ၏။အရွက်နှင့်ပြည့်စုံသောသင်္ဘောသဖန်းပင်ကို အဝေးကမြင်လျှင်၊သင်္ဘောသဖန်းသီးဆွတ်သောအချိန်ကာလမရောက်သေးသောကြောင့်၊ထိုအပင်၌အသီးကို တွေ့ကောင်းတွေ့လိမ့်မည်ဟုကြွသွား၍ရောက်သောအခါ၊အရွက်ကိုသာ တွေ့တော်မူသည်ရှိသော်၊ယခုမှစ၍အစဉ်မပြတ်သင်၏အသီးကိုအဘယ်သူမျှမစားစေနှင့်ဟုမိန့်တော်မူ၏။တပည့်တော်တို့သည်လည်းကြားကြ၏။ယေရုရှလင်မြို့သို့ရောက်ကြသောအခါ၊ယေရှုသည်ဗိမာန်တော်သို့ဝင်တော်မူပြီးလျှင်၊ဗိမာန်တော်၌ရောင်းဝယ်သောသူတို့ကိုနှင်ထုတ်၍ပွဲစားခုံတို့ကို၎င်း ချိုးငှက်ရောင်းသောသူတို့၏ထိုင်ရာကို၎င်းတွန်းလှဲတော်မူ၍၊ဗိမာန်တော်အထဲ၌အဆောက်အဦးကိုအဘယ်သူမျှမဆောင်မရွက်ရမည်အကြောင်းမြစ်တားတော်မူလျက်၊ငါ့အိမ်ကိုလူအမျိုးမျိုးဆုတောင်းရာအိမ်ဟူ၍ခေါ်ဝေါ်ကြလတံ့ဟုကျမ်းစာ၌လာသည်မဟုတ်လော။သို့သော်လည်းသင်တို့သည်ထိုအိမ်ကိုထားပြတွင်းဖြစ်စေကြပြီတကားဟူ၍ဆုံးမဩဝါဒပေးတော်မူ၏။ကျမ်းပြုဆရာနှင့်ယဇ်ပုရောဟိတ်အကြီးတို့သည်ကြားလျှင် ကိုယ်တော်ကိုသတ်ရသောအခွင့်ကို ရှာကြံကြ၏။လူများအပေါင်းတို့သည် ဆုံးမဩဝါဒပေးတော်မူခြင်းကိုအံ့ဩမိန်းမောသောကြောင့်၊ထိုသူတို့သည် ကိုယ်တော်ကို ကြောက်ရွံ့ကြ၏။ညအချိန်ရောက်သောအခါမြို့ပြင်သို့ ထွက်တော်မူ၏။နံနက်အချိန်တွင်လမ်း၌သွားကြစဉ်၊သင်္ဘောသဖန်းပင်သည်အမြစ်မှစ၍သွေ့ခြောက်လျက်ရှိသည်ကိုမြင်ကြ၏ ပေကျုသည်သတိရလျှင်၊အရှင်ဘုရား ကြည့်တော်မူပါ။ကျိန်တော်မူသောသင်္ဘောသဖန်းပင်သည်အသွေ့ခြောက်ပါပြီတကားဟုလျှောက်လေ၏။ယေရှုကလည်း၊သင်တို့သည်ဘုရားသခင်ကိုယုံကြည်ခြင်းရှိကြလော့။ငါအမှန်ဆိုသည်ကား၊အကြင်သူသည်ယုံမှားသောစိတ်နှင့်ကင်း၍မိမိဆိုသည်အတိုင်းဖြစ်မည်ဟုယုံကြည်လျက်၊ထိုတောင်ကိုနေရာမှရွေ့လော့။ပင်လယ်၌ကျလော့ဟု ဆိုလျှင်၊ထိုသူဆိုသည်အတိုင်းဖြစ်လိမ့်မည်။ ထိုကြောင့်ငါဆိုသည်ကား၊သင်တို့သည်ဆုကျေးဇူးကိုရမည်ဟုယုံကြည်သောစိတ်နှင့်ဆုတောင်းသမျှတို့ကို ရကြလိမ့်မည်။သင်တို့သည်ဆုတောင်းသောအခါသူတပါး၌အပြစ်တင်ခွင့်ရှိလျှင်၊သူအပြစ်ကိုလွှတ်ကြလော့။လွှတ်လျှင်ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘသည်သင်တို့၏အပြစ်ကိုလွှတ်တော်မူမည်။သင်တို့သည်သူ့အပြစ်ကိုမလွှတ်လျှင်၊ကောင်းကင်ဘုံ၌ရှိတော်မူသော သင်တို့အဘသည်သင်တို့၏အပြစ်ကိုလွှတ်တော်မမူဟုမိန့်တော်မူ၏။27ယေရုရှလင်မြို့သို့တဖန်ရောက်ကြပြီးမှ၊ဗိမာန်တော်တွင်စင်္ကြံသွားတော်မူစဉ်၊ယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာ၊လူအကြီးအကဲတို့သည်အထံတော်သို့ချဉ်းကပ်၍၊ကိုယ်တော်သည်ဤအမှုများကိုအဘယ်အခွင့်နှင့်ပြုသနည်း ။ဤသို့ပြုရသောအခွင့်ကိုအဘယ်သူပေးသနည်းဟု မေးလျှောက်ကြသော်၊ယေရှုက၊ငါသည်တစုံတခုကို မေးဦးမည်။သင်တို့ဖြေကြလော့။ဖြေလျှင်ဤအမှုများကိုအဘယ်အခွင့်နှင့်ငါပြုသည်ကိုငါပြောမည်။ယောဟန်၏ဗတ္တိဇံတရားသည်ဘုရားကဖြစ်သလော။လူကဖြစ်သလော။ဤအမေးကိုဖြေကြလော့ဟုမိန့်တော်မူ၏။ထိုသူတို့သည်အချင်းချင်းဆင်ခြင်ကြ၍၊ဘုရားကဖြစ်သည်ဟုငါတို့ဖြေလျှင်၊သင်တို့သည်ယောဟန်ကိုအဘယ်ကြောင့်မယုံသနည်းဟု သူမေးလေဦးမည်။လူကဖြစ်သည်ဟုငါတို့ဖြေလျှင် လူများကိုကြောက်ရ၏။ယောဟန်သည်ပရောဖက်အမှန်ဖြစ်သည်ကို လူအပေါင်းတို့သည်အယူရှိကြ၏ဟုအချင်းချင်းဆင်ခြင်ပြီးမှ၊အကျွန်ုပ်တို့မသိပါဟုယေရှုအားပြန်ပြောကြ၏။ယေရှုကလည်း၊ထိုအတူဤအမှုများကိုအဘယ်အခွင့်နှင့်ငါပြုသည်ကိုငါမပြောဟု မိန့်တော်မူ၏